ခန်းကြီး7နှစ်အငယ်1မှ9ထိုကာလ၌သင်မွဲ့ဆိုရမည်ကားအိုထာဝရဘုရားအကျွန်ုပ်သည်ဂုံကျေးဇူးတော်ကိုချီးမွမ်းပါမည်အကျွန်ုပ်ကို အမျက်ထွက်တော်မူသောလဲတဖန်အမျက်တော်ညင်း၍အကျွန်ုပ်ကိုနှစ်သိမ့်စေတော်မူ၏ဘုရားသခင်သည်ငါ့ကိုကယ်တင်သောအရှင်ဖြစ်တော်မူ၏ကြောက်လန့်သောစိတ်မရှိဘဲရဲရင်မည်ဒါရဘုရားသည်ငါချီးမွမ်းရာ ငါတီချင်းဆိုရာငါကိုကယ်တင်တော်မူသောအရှင်ဖြစ်တော်မူ၏တင်တို့သည်ဝမ်းမြောက်သောစိတ်နှင့်ကယ်တင်ခြင်းစံရည်တွင်တို့၌ရေခတ်ရကြလိမ့်မည်ထိုကာလ၌လည်းဒါရဖျား၏ဂုံတော်ကိုချီးမွမ်းကြလော့နာမတော်ကို ပထနာပြုကြလော့အမှုတော်တို့ကို လူများတို့တွင်ဖော်ပြကြလော့နာမတော်သည်မြင့်မြတ်သောကြောင့်ချီးမွမ်းကြလော့ သာရဘုရားကိုထောမနာတည်ခြင်းဆိုကြလော့ထူးဆန်းသောအမှုကို ပြုတော်မူပြီးအမှုတော်သည်မြေတပြင်လုံး၌ထင်ရှားပါစေ။အိုဇီးအောင်တို့သမီးကြွေးကြော်လော့ဝမ်းမြောက်သဖြင့်အော်ဟစ်လော့အကြောင်းမူကားဣတရေလအမျိုး၏တန်ရှင်းသောဘုရားသည်တင်၏အလယ်၌ဘုံကြီးတော်မူ၏ဟုမွဲ့ဆိုရလိမ့်မည်။